ခန်းကြီး27အငယ်1မှ30ရေလွှမ်းမိုးသောတုံးနှင့်ဆိုင်သောဗျာဒိတ်တော်ကတောင်လေမုန်တိုင်းတိုက်တကဲ့သို့ကြောက်မဲ့ဖွယ်သောပြည်တောကြီးမှလာ၏ကြောက်မဲ့ဖွယ်သောယူပါယုံကိုငာမြင်ရ၏လူယူတတ်သောသူသည် လူယူ၏ဖြစ်စည်းတတ်သောသူသည် ဖြစ်စည်း၏အေလံပြည်သားတို့တက်သွားကြလောမေဒီပြည်သားတို့မြို့ကိုဝိုင်းထားကြလောထိုမြို့ကြောင့် သူတပားညည်းတွားခြင်းရှိသမျှကိုငါငြိမ့်စေ၏ထိုကြောင့်ငါသည်ခါနာလှ၏တန်ဖော်သောမိမခံရတဲ့ကဲ့သို့ဝေဒနာကိုခံရ၏နားမချနိုင်အောင်ပြင်းထန်စွာခံရ၏မျက်စိမမြင်နိုင်အောင်မှိုင်တွေလျက်ရှိ၏ငါစိတ်နှလုံးသည်မူးလျက်ရှိ၏ကြောက်မဲ့ဖွယ်သောအရာဖြင့်ငါသည်ထိတ်လန့်လျက်ရှိ၏ငါပျော်မွေ့သောညကိုဘေးနှင့်ပြည့်စုံစေတော်မူ၏စပွဲကိုပြင်ပြီးကင်းဆောင်ကိုထားပြီး စားတောက်လျက်နေကြ၏။အိုမင်းများတို့ထကြလွှားကိုစီလုံးကြ။အကြောင်းမူကားဖျားရှင်ကတင်သွား၍ကင်းဆောင်ကိုထားလော့။မြင်သည့်အတိုင်းပြောစေလော့ဟုငါအားမိန်တော်မူ၏။ကင်းဆောင်သည်လည်းနှစည်းစီနှစည်းစီခြိလန်သောမြင့်တက်တတမြဲတက်တတကလအုပ်တက်တတက်ကိုမြင်၍တတိနှင့်စိစိကြည့်ရှုနားထောင်ပြီးလျင်သခင်ကျွန်တော်ဒီနေ့အချိန်၌ ကင်းမျိုးစင်ပေါ်မှအစဉ်ရက်၍ တညလုံး၌လည်းကင်းဆောင်လျက်နေပါ၏ယခုမှနှစ်စည်းစီနှစ်စည်းစီခြီလာသောမြင်းစည်းသူရဲ့တက်ကိုမြင်ပါသည်ဟုရှင်သည်ကဲ့သို့ကြွေးကြော်၏သူကလည်းဘာဘူးလုံမျိုးပြိုလဲပြီးပြိုလဲပြီးသူ၏ဖျားရုတ်တုစင်းတုရှိသမျှတို့သည်မြေပေါ်မှကျိုးပဲ့လျက်ရှိကြပါသည်ဟုထပ်၍ဆိုလေ၏ငါနင်းနယ်၍ငါတလင်းပြမှထွက်သောစပန်းကောင်းကင်ဘုရားရှင်သာရဖျား ဣဒေလမျိုး၏ဘုရားသခင်မိန့်တော်မူသည်ကိုငါကြားသည့်အတိုင်းသင်တို့အားငါဆင့်ဆိုသည်အငယ်7မှ19ဒုမာပြည်နှင့်ဆိုင်သောဗျာဒိတ်တော်ကအိုကင်းဆောင်ညံအမှုကအဘယ်သို့နီအိုကင်းဆောင်ညံအမှုကအဘယ်သို့နီဟုဇီးရတောင်ပေါ်ကငါ့ကိုဟစ်ခေါ်လေ၏ကင်းဆောင်ကလည်းနာနဲ့တီလာ၏ညလဲလာ၏ င်တို့သည်မေးမြန်းလိုလျှင်မေးမြန်းကြ။ပြန်သွားကြ။တဖန်လာကြဟုဆိုလေ၏။အာရပ်ပြည်နှင့်ဆိုင်သောဗျာဒိတ်တော်ကား၊ခရီးသွားသောဒေဒန်လူစုတို့၊သင်တို့သည်အာရပ်တောမှာညဉ့်ကိုလွန်စေရကြမည်။တေမပြည်သားတို့၊ရေငတ်သောသူအဘို့ရေကိုယူခဲ့ကြ ပြေးသောသူကိုမုန့်နှင့်စီး၍ကြိုကြ၏အကြောင်းမူကားသူတို့သည်ဓာဘေးမှ၎င်းထုတ်သောဓာတင်သောလေးအလွန်ခက်သောစစ်မှုမှ၎င်း ပြေးကြ၏ဒါဝရဘုရားသည်ငါအားမိန်တော်မူသည်ကားအခါစားသောသူရေတွက်သည့်အတိုင်းတနှစ်တွင်ကေဒါမျိုး၏ဘုံတရေရှိသည်မြကွယ်ပြောက်၍ကြံကျွင်းသောကေဒါမျိုးသားလေးဆွဲသူရဲတို့သည် အလွန်နှဲကြလိမ့်မည်ဟုဣဒရလမျိုး၏ဘုရားသခင်သာရဘုရား မိန်တော်မူ၏